ဒီနေ့ကတော့အခန့်သိဘွဲပဲဒီမောက်ဆောက်ဆက်ပြီးတော့ဒီဒီဒီဘုရားဘုရားဟောတော်မူပါဘူးဒီနေ့တဲ့ဘုရားဟောလာတယ်နည်းနည်းလေးပြောပြတော့သီလသမာဓိပညာဉာဏ်ခန္တီပဒနာပရမအဘေဝိကုသလာတမခန္တယယတဝဝတ္တရေခံထားရတယ်အရင်ကလေး လက်ထောင်78ခုနှစ်ဇန်နဝါရီလ29ရက်နေ့ရေပေါင်း60ရက်ခန့်ဒီလိုစခန်းသိွယ်ပြပါလေခါဖြစ်တဲ့လူရင်းကြားနည်းနည်းလေးပဲဟုတ်ပြီမယ်သီလသမာဓိပညာနာခန္တီပဋ္ဌာနာသာဝေဝိကုသလာ န္တရာယတဝပုစရိသီလသမာဓိပညာနဲ့သီလအကျင့်သမာဓိအကျင့်ပညာအကျင့်တရားတို့ဤခန္တီသိခံခြင်းခန္တီတရားတို့ပဋ္ဌာနာကံလူရင်းအကြောင်းဖြစ်သည်ဘာဝိလုံးလေးဖြစ်ပုံသောကုသလာဓမ္မကုသိုလ်တရားမှန်သမျှတို့ ခန္တီသိခံခြင်းတရားဖြင့်အာယတာဝဆက်စပ်၍သာဖြင့်ဝတ္တရေဤပွားတုတေကရာသည်ဗုဒ္ဓမြတ်စွာသာသနာတော်နဲ့တွေ့ရတဲ့အခါသိက္ခာသုံးပါးမြတ်တရားအမှန်တန်ခက်တိုက်ရာတရားသီလရဲ့သမာဓိရဲ့ပညာရဲ့ဒီတရားသုံးပါးအလွန်ခက်တိုက်ကြတဲ့တရားတွေလေသီလအကျင့် သမာဓိအကျင့်ပညာအကျင့်သိက္ခာသုံးပါအစဉ်အတန်းတစ်ပါးသီလရှိမှသမာဓိရှိတယ်သမာဓိရှိမှပညာပေါ်လာနိုင်တယ်အကြောင်းမို့သီလခြေကောင်းတဲ့ပုဂ္ဂိုလ်မှာလူလေသမာဓိကဝမ်းပိုက်ပုဂ္ဂိုလ်မှာပညာကဥပ္ပါဒ်ပုဂ္ဂိုလ်မှာ ဝါပတိပေါင်းသွားရင်လူသေးသွားတာပဲခြေပြိုးသွားရင်လည်းသုံးမရခေါင်းပြန်သွားရင်လည်းသေသွားတာပဲလူတယောက်သိရှိဖို့ရအတွက်သွားလာလို့ရှားလို့ခြေကြောင့်ကြည့်ရတယ်အစာအာဟာရအာဖြစ်ဖို့ဝမ်းပဲကြည့်ရတယ်ကြည့်ဖို့ရှုဖို့ပြောဆိုဖို့ ဦးကောင်းရှိရတယ်ဦးကောင်းမှာကပဇာလည်းရှိတယ်မျက်လုံးလည်းရှိတယ်အဲကြောင့်သီလအကျဲကခြေလုံးနဲ့တူတယ်သမာဓိအကျဲကဝမ်းမနဲ့တူတယ်ပညာအကျဲကဦးကောင်းနဲ့တူတယ်လူတယောက်မှာခြေလုံးတိုးသွားရင်လည်းပဲသုံးဖြစ်တော့ဝမ်းပါကြီးပုံဝင်လည်းပဲသုံးဖြစ်တော့ကောင်းပြန်သွားရင်လည်းပဲပြောစရာမရှိတော့ဘူးတည်သွားတာပဲဒီတော့လူတယောက်သက်ရှင်ဖို့ရန်အတွက် ခြေထောက်လည်းရှုဖို့လိုတယ်ခန္ဓာကိုယ်ဝမ်းပိုင်းလည်းရှုဖို့လိုတယ်ဥပ္ပေါ်လည်းရှုဖို့လိုတယ်ဒီသဘောတရားလိုလေနာမယဝတ္ထုခါမှာလုံးမြောက်ကြောင်းနိဗ္ဗာန်တရားကိုအထောက်ထားတဲ့ပုဂ္ဂိုလ်များမှန်တယ်များပါတဲ့ကိုကြီးသီလလည်းရှုဖို့လိုတယ်သမာဓိရှုဖို့လည်းလိုတယ်ပညာရှိဖို့လည်းလိုတယ်အဲဒီလသမာဓိပညာတရားရှိလို့ဘိုင်းမှာဖြစ် တာပါတိမညာပုညာအရာမညာပုညာနာဂမိမညာပုညာအရတမညာပုညာပေါ်တဲ့မလေးပါဗလီပါလေးပါတရားပြည့်စုံသွားတာပဲအပြည့်စုံသီလသမာဓိပညာတရားမရှိဘူးဆိုရင်ဘယ်တရားမှမရနိုင်ဘူးဒါကြောင့်ရှင်နာဂသိနာကိုမင်းရဲ့မကြီးကမေးတယ်ရှင်ပြန်နာဂသိနာကုသိုလ်တရားကြီးကြီးရအဘယ်ဟာဖြစ်ပါလဲခင်ဗျာ ကုသိုလ်အားလုံးတရားပဲဖြစ်ပါလေရှင်ငါးဒီကသီလကုသိုလ်တရားတရားပဲကုသိုလ်အားလုံးတရားသီလပဲသီလသိစိတ်ရတဲ့ပုဂ္ဂိုလ်တရားဖြစ်ဖို့မလွယ်ဘူးကုသိုလ်တရားရဲ့တရားသီလပဲအဲမြတ်စွာဘုရားရဲ့သီလသမာဓိပညာသိက္ခာပုဗ္ဗဟောတာပါပဲအဲဒီသီလနဲ့သမာဓိပညာရဲ့ကျင့်တဲ့ပုဂ္ဂိုလ်မှာဆိုရင်သိက္ခာကျင့်ခန္တီတရားရှိ လူတယ်ခန္တီတရားအဓိကလူကြီးပဲသိခိုင်ခြင်းခန္တီတရားမရှိရင်သီလလည်းပျက်စီးသွားတာညှိုးနှွမ်းသွားတာသမာဓိလည်းပျက်စီးသွားတာညှိုးနှွမ်းသွားတာပညာလည်းပျက်စီးသွားတာပဲညှိုးနှွမ်းသွားတာပဲသိခိုင်ခြင်းမရှိဒါကြောင့်မိမသီလသမာဓိပညာသုံးပါးပြည့်စုံဖို့ရသိခိုင်ခြင်းတရားအဓိကပဲဘာတိကုသလာဓမ္မအန္တရာယတ္တဝဝတ္တရေအကုန်ကုန်ပြောရမယ်ဆိုရှင် ကုသိုလ်တရားအားလုံးဟာသိခံခြင်းခန္တီတရားနဲ့ဆက်စပ်ပြီးတော့ကြီးပွားရတယ်ကုသိုလ်တရားမှန်သမျှအားလုံးလောကီကုသိုလ်လောကုတ္တရာကုသိုလ်အားလုံးဟာသိခံခြင်းခန္တီတရားရှိမှဖြစ်နိုင်တယ်မရှိမဖြစ်နိုင်ဘူးခုချက်ရဘ60တရားကျင့်ကြရရုံကြီးဒီလားလည်းပြုလုပ်ကြရတယ်သမာဓိလည်းပြုလုပ်ကြရတယ်ဥပဒနာပညာလည်းခက်တဲ့လောက်ပြုလုပ်ကြရတယ်ကိုလူကြီးကိုကျိုးပဲဒါတန်တရားဝတ္ထုကလုံးတဲ့ကြောင့်တရားကြီးလေ သီလသမာဓိပညာတက္ကသမာဓိကျင့်နေတဲ့ဝိပဿနာတရားစကားရေပေါင်း60မှာဟောဒါနာကုသိုလ်တွေပြုတယ်လူချင်းတွေအများကြီးပဲရေပေါင်း60ပြီးပါပဲပြုပါတာဒါကြောင့်ဒါနာကဘောနာကုသိုလ်တရားတွေလည်းလည်းသာမဏေတော်ထက်မှာအမြဲတမ်းအရေးကြီးတဲ့တရားတွေပဲသီလသမာဓိပညာတရားလည်းအရေးကြီးတဲ့တရားတွေအရေးကြီးတဲ့ဒါနာသီလဘောနာတရားတွေလည်းတရားနာနေကြတဲ့ပုဂ္ဂိုလ်တွေရကြရတယ် သီလသမာဓိပညာသိက္ခာသုဘတရားတွေနဲ့တရားနာနေကြတဲ့ယောဂီတွေမှာရကြတယ်။တန်ဖို့ကြီးမားတဲ့ဘုဒ္ဓမြတ်စွာသာသနာတော်ဆက်မှာမိမိရဲ့ခန္ဓာကိုယ်နဲ့ရင်းနှီးပြီးအရယူနိုင်တဲ့တန်ဖို့ကြီးမားတဲ့ဒါနသီလဘောဝနာသီလသမာဓိပညာအဲ့ဒီကုသိုလ်အသီးသီးမိမိတို့မှာရရရရရတဲ့အားလုံးတော့တရားတွေဟာနိဗ္ဗာန်ရှိစီတော်တရားတွေပဲ။ဒါကြောင့်ဒီကနေ့ရေပေါင်း60လုံးလို့ပဲဘုန်းကြီးလည်းပဲ တရားဟောတရားစီရင်ပုဂ္ဂိမလူလူတွေများကြီးဖြစ်တယ်များကြီးပါပဲအဲလိုအဲ့လိုရပ်ပေါင်း60တိုင်းတိုင်းကုသိုလ်ပြုထားတဲ့ကုသိုလ်တရားအားလုံးကိုအားလုံးကိုဒုက္ခိတတော်တွေရောဒုက္ခိတတော်တွေပါအားလုံးအမြတ်ကုသိုလ်ရရဖို့မြောက်ရဖို့လိုပါတယ်ဒါတော့ကြောင်းလိုပါနော်ဒါရမောရပ်ပေါင်း60တီးတီးမိမိတို့ပြုလာခဲ့တဲ့ ဒါနသီလဘောနာကုသိုလ်တွေသီလသမာဓိပညာကုသိုလ်တွေအဲ့ဒီကုသိုလ်တွေအားလုံးဟာဘုရားအတွက်တန်တရားတော်မှာလုံးမြောက်ခဲ့ပြီးတော့နိဗ္ဗာန်ကိုလင်းမြန်သောအကျင့်ထက်မြက်သောအကျင့်ဖြင့်မိမိတို့တန်တာမှာဖြစ်ခဲ့တဲ့သီလသမာဓိပညာရဲ့ဖတ်တာတရားလင်းလင်းမြန်မြန်နိဗ္ဗာန်ကိုမြင်မောက်ပြရပါသည်လို့နိဗ္ဗာန်ကိုရည်စူး၍ဝမ်းမြောက်ဝမ်းသာသာဓုပေါ်နိုင်ကြပါစေလို့တည်းသာ မရေစခွက်တွေရှိသေးတယ်ရေစခွက်ချလို့လာယူရတယ်ရတယ်ဘာသာဆိုရင်ပြီးတာပါပဲလို့ရေစကိုက်ပါဘူးကဲရေစချပေးမယ်ဣဒံမေပုံညာဣဒံမေပုံညာအတဝေပညာအတဝေပညာဝဟဟောတုဝဟဟောတုဣဒံမေ စ္စယောပစ္စယောဟောတုဟောတုရှင်ဘုရားရှင်ဘုရားတပည့်တော်တို့သည်တပည့်တော်တို့သည်သံဃာဝစီယမသံဃာဝစီယမလုံးမြောက်၍လုံးမြောက်၍မညာဘုံညာဖြစ်မညာဘုံညာဖြစ်နိဗ္ဗာန်ကို တိကသာဝတိကစေပါတိကတို့ကိုရေပေါင်း60တိုင်းတိုင်းခံယူသောတိကြပါဘု၏ရေပေါင်း60တိုင်းတိုင်းတတိပဋ္ဌာန်ဝါဒနာတရားများကိုလေပြုစားပွားများအထောက်ကြပါ ဆုံးများဖြင့်ညတိပရိယောကိုလည်းဒါတိပြုပိတုဘာဝကိဤသို့ပြီးတော်တို့သည်ရေပေါက်ဆက်ဆက်တိုင်းတိုင်းဉာဏ်ရာသောဘာသာကုသိုလ်သောက်တရားသော ยุเกตุวาอิเอวะมุเวโรมา Agora, então. ဝေညွညာတိဝိသုသင်္ဃာတို့အားအမြတ်တို့ပါဝီအမြတ်တို့ပါဝီယနောတို့ဤဘုဇာမေပေဇာမေယောဂမေ ယမေယမမေယမာမေသတိလောနတောအာအမြတ်တို့ရောမီအမြတ်တို့ရောမီဤခါကုန်ရဲ့ရိတ်သာတွင်၌သိကြကုန်သောဘုံမဆုံး၌ ကနာယုမာတို့အားလဲအမြတ်သူ့ပါကိုဤအမြတ်သူ့ပါကိုဤသူအားဖြင့်ဤကံနိုင်တို့အခုရရှိရသောလူပရိသတ်ပေါင်းနာပရိသတ်တို့အားအမြတ် आरोग्यवाणी ဗျာ You are. အာလုံးသောယောဂီတို့ရှင်အပေါင်းတို့ဘုရားသာသနာစိရတေတုတို့ကြရောဆိုပြီးတော့အခမ်းအနားယနေ့ကြပါရန်လေးစားစွာမှတ်ကြအပ်ပါလိမ့်ခင်ဗျာဘုရားသာသနာစိရတေတု